အခန်းကြီး9အငယ်1မှ6ရှောလမုန်ကိုခမည်းတော်အရာ၌ဗိသိက်ပေးကြောင်းကိုတုရုမင်းကြီးဟိရန်ဒီကြားလျင်ဒါဝိဒ်နှင့်အစဉ်မိတ်ဆွေဖွဲ့သောသူဖြစ်၍မိမိကျွန်တို့ကိုစေလွတ်လေ၏တဖန်ရှောလမုန်သည်လည်းဟိရန်ထံသို့စေလွတ်လျက်ငါအဖဒါဝိဒ်သည် အရရ၌စစ်တပ်ရသောကြောင့်ဒါရဖျားသည်ရန်သူတို့ကို အဖခြေဖွားတော်အောက်သို့ နှိမ်ချတော်မမူမီတိုင်အောင်မိမိဖျားသခင်သာရဖျားဤနာမတော်အဖို့အိမ်တော်ကိုမတီမဆောက်ရဟုမင်းကြီးတည်ယခုမူကားငါ၏ဖျားသခင်သာရဖျားသည်အရရ၌ငြိမ်ဝတ်မိအကြောင်းစီရင်တော်မူသဖြင့်ရံဘက်ပြုသောသူစီတာသောသူမရှိသည်ဖြစ်၍သာရဖျားကငါအဖဒဝိအားတင့်ကိုစားတင်ဤရာဇပလင်ပေါ်မှာ ငါတင်သောတင်ဤသားသည်ငါနာမအဖို့အိမ်ကိုတိဆောက်ရမည်ဟု မိန့်တော်မူသည့်အတိုင်းငါ၏ဘုရားသခင်သာရဘုရား၏နာမတော်အဖို့အိမ်တော်ကိုတိဆောက်မည်ဟုငါအကြံရှိ၏မင်းကြီး၏ကျွန်တို့သည်ငါအဖို့လေဗရုံတောင်ပေါ်မှအာရစ်ပင်တို့ကိုခုတ်လဲစေခြင်းဟာစီရင်ပါငါကျွန်တို့သည် မင်းကြီးကျွန်တို့နှင့်ဝိုင်း၍လုတ်ကင်ကြလိမ့်မည်မင်းကြီးစီရင်သည့်အတိုင်း မင်းကြီး၏ကျွန်တို့အားအခကိုပေးပါမည်စည်းတုံအမျိုးသားတို့သည်တိတ်ခုတ်တတ်ကဲ့သို့ငါတို့တွင်အဘယ်သူမျှမခုတ်တတ်သည်ကိုမင်းကြီးတည်သည်ဟုမှားလိုက်လေ၏အငယ်ခုနှစ်မှဆနှစ်ရှောလမုန်မင်း၏စကားကိုဟိရံမင်းသည်ကြားလျင် အလွန်ဝမ်းမြောက်၍ထိုလူမျိုးကြီးကိုအစိုးရသောသားကိုဒါဝိဒ်အားပေးတော်မူသောထာဝရဘုရားသည်ယနေ့မင်္ဂလာရှိတော်မူစေသတည်းဟုဆိုလျက်၊မင်းကြီးမှာလိုက်သောအမှုကိုငါဆင်ခြင်ပြီ။အာရဇ်သစ်သား၊ထင်းရူးသစ်သားလိုသမျှကို ပေးပါမည်။ငါ့ကျွန်တို့သည် လေဗနုန်တောင်မှပင်လယ်သို့ချပြီးလျှင်၊ဘောင်လုပ်၍မင်းကြီးစီရင်သော အရပ်သို့ပင်လယ်လမ်းဖြင့်ဆောင်ခဲ့၍ ထိုအရ၌အသဖြင့်မင်းကြီးခံယူရမည်မင်းကြီးသည်လည်းငါ၏နန်းတော်သားစားစရာရိတ်ခါကိုပေး၍ငါအလိုကိုလည်းပြည့်စုံစေရမည်ဟုရှောလမုန်ထံသို့ လူကိုစေလွတ်၍ပြန်ပြော၏ထိုသို့ ဟိရန်သည်ရှောလမုန်အလိုရှိသမျှသောအာဇစ်တတံထင်းယူတတံကိုပေး၏ရှောလမုန်သည်လည်းဟိရန်၏နန်းတော်သားများစားစရာဖို့တစ်နှစ်တစ်နှစ်လျင် ဂျုံဆန်ကောရနှစ်သောင်းစစ်ပြီးသောစီကောရ20ကိုပေး၏ထာဝရဘုရားသည်လည်းဂရိတော်ရှိသည့်အတိုင်းရှောလမုန်အားပညာကိုပေးတော်မူ၏ဟိရံမင်းနှင့်ရှောလမုန်မင်းနှစ်ပါးတို့သည်စစ်တိုက်ခြင်းမရှိ မိတ္တဟာယဖွဲ့ကြ၏အငယ်73မှ78ရှောလမုန်မင်းကြီးသည်လည်းဤဒေလလူအပေါင်းတို့တွင် လူ3000တို့ကို ခွဲခန့်၍ အလှဲ့အလှဲ့တလားလျင်တသောင်းစီ လေဗနုန်တောင်သို့ဆေလွတ်သည်ဖြင့်ထိုလူတို့သည်လေဗနုန်တောင်ပေါ်မှတလားကိုနေရာအရ၌နှစ်လနေရကြ၏ထိုလူတို့ကိုအဒေါနိယံအုပ်ရ၏ထမ်းရွက်သောသူ9000တောင်ရိုးပေါ်မှတစ်ခုသောသူ7000တို့ကိုလည်းစေခိုင်းတော်မူ၍အုပ်ချုပ်သောမင်းအရာရှိမှတပါလှုပ်ဆောင်သောသူတို့ကိုစီရင်သော သူ3300ရှိ၏ရှင်မြင်းဤအမိန်တော်တိုင်းအိမ်တော်တိုက်မြစ်ဖို့ကြီးသောကြောက်အဖိုးထိုက်သောကြောက်စစ်ပြီးသောကြောက်တို့ကို ဆောင်ခဲ့ကြ၏ထိုသောရှောလမုန်မင်း၏လက်သမားတို့နှင့်ဟိရမင်း၏လက်သမားတို့သည်ဂေဗလအမျိုးသားတို့နှင့်တကွအိမ်တော်ကိုတိဆောက်เสียဖို့တစ်သားများ ကြောက်များတို့ကို ပြင်ဆင်ကြ၏